12ရက်5လ2009ခုနှစ်မဟာမြိုင် တော်စခန်း၌ယေရှုရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးဟောကြားတော်မူသော ကုသိုလ်မြောက်အောင်လှူကြပါစွမ်းအမှုမောဒနာတရားတော်ဒီတရေနာကဒင်္ဂသမဏံကရံဥဘောဒရတိလံသမာရိယာမိ ရှင်ဘုရားတရားတွေတော်သည်တရဏဂုံသုံးပါးနှင့်ရှစ်ပါးသောသီလတော်မြတ်ကိုခံယူစောင့်တည်ပါ၏ရှင်ဘုရားယမေဩယံအာသွေခယံဝါဟောတုယမေတိလံနိဗ္ဗာန်တပစ္စယောဟောတု သူမမြောက်တဲ့ဒီကနေ့မှန်ပါလားမှန်ပါလားဟုတ်ဒီစကားနဲ့ပြောတာတဲ့ကူမမြောက်တဲ့ဟိုကိုဟိုရဲ့ဟိုလားဟိုသူမမြောက်တဲ့ဒီကံဟုတ်မှန်ပါလားဟုတ်နော်အခုစီလေတို့တဲ့တဲ့ကူမမြောက်တဲ့ဟိုကိုယ်ွယ်မှုဆိုတာတုံစာတော့ညာတရားအာရိယမှန်ပါတဲ့တုံတဲ့ဒါတော့တို့ဒီမျိုးမှုခိဟုတ်လား ကဟိုရွှေမျိုးကိုဝယ်တာဟုတ်ပဲတန်တာမှမဟုတ်ဟုတ်လားဒါကဒုရွှေမျိုးဟိဒါကဦးလေးဖုန်းကြီးပါဒီဖုန်းကြီးအဲညီဖုန်းကြီးသူဖုန်းကြီးသာတရားတွေပေါ့ဟုတ်ပါဟုတ်ပါဟင်ဟုတ်ပါဒါကသူဦးလေးဖုန်းကြီးကိုဝယ်တာပဲတန်တာမှမဟုတ်ဘူးဟုတ်ပါဗျာဟင်ဟုတ်ပါအဲ့ဒါတော့လည်းမမြောက်ဘူးမမြောက်ဘူးဆိုတာကဟိုကြားကောင်းအောင်ပြောတာပေါ့နော်ဟွာပေါ့ဒီကျင့်နေတဲ့သံဃာရဲ့အကျိုးအာနိသင်ကိုခံစားဖို့ရှိတယ် မှန်ပါဗျာဟင်မှန်ပါဗျာပေးတာကပြင်မောင်ကပေးတာဟုတ်ကောသိခါကပေးနေတာတို့ကပေးနေတာမဟုတ်ဘူးခင်ဗျာမှန်ပါဗျာဟုတ်ကောဟင်သိခါကတော့ပေးနေတာဟင်တန်ခါကုန်ကောမပြောနိုင်ဘူးဒါရေချင်းသိခါပြောတာတို့မဟုတ်ဘူးမှန်ပါဗျာမှန်ပါသေတာညာတိညာတိညာတိမရဘူးဘေးကြောင့်လို့မှန်ပါဗျာဟင်တို့သာကတော့ဘာနဲ့ဖွင့်တော့ဘယ်အဲသူကဘယင်ကိုဘွေးတဲ့ကူတော့အဲသူကတော့ ဆိုတော့ဘုရင်ပေါ်မှာအာဏာရှိတဲ့ကိုတော့အဲ့တော့သူ့လူကိုဝယ်လိုက်ရင်တို့ဘေးကင်းဟိတ်မှန်ပါဗျာဒါကသာဖွင့်တာသာဖွင့်တာမှန်ပါဗျာအဲ့ဒါကဘေးကြောင့်လူကိုဝယ်တာဟုတ်ပဲမှန်ပါဟိဟိဒါကဘုရင်လူကိုဝယ်တာမဟုတ်ဘူးပဲဒါလည်းအဲ့ဒီကျင့်နေတဲ့တန်ခါရဲ့အကျိုးအားလေးတွေလားမှန်ပါဗျာဘေးကြောင့်လူကိုမှန်ပါအာယုဘာနဲ့တော့မင်းဖုန်ကြီးကိုဝယ်တာတို့ကိုဝယ်တာမဟုတ်ဘူးမှန်ပါဗျာဟိမှန်ပါဗျာဖုန်ကြီးကိုဝယ်တာ ။တင်ပါဗျာ။တင်ပါဗျာ။တင်ပါဗျာ။တင်ပါပြီးတော့အာသရိယနံပါတ်3ကတရဏကုမရောက်တာလေ။ဒါကတော့ဒုက္ခရာဟိ။အစိရဘုက္ခေတာပဲ။ဒါကဘုံကအယုံဘုက္ခေတာမဟုတ်ဘူး။ရမလား။ရမလား။တော့ဆရာဘုက္ခေတာဟုတ်ရ။အမှန်ပါဗျာ။ဆရာပြီးတဲ့ဆရာဟိ။ဟိကူပြီးတဲ့ဆရာဟိ။ တာနော်မှန်ပါဘူးတို့တော်ရီကြတော့ဘာတို့တို့ကိုရွာပုံကြီးကိုပို့ကြတာလေမှန်ပါဘူးတို့ပြာပုံကြီးတို့ပြာပုံကြီးမှန်ပါဘူးအားနိုင်အရှင်းကိုမရောက်ဟင်ဒီပုံတို့လေဟင်ဒီကိုရွာပုံကြီးတို့ရွာပုံကြီးဟင်အားနိုင်ဘူးပဏိတလောကမှာအမုန်းများသုံးနေတဲ့ဘာလဲမတော်လဲပဏိတအမုန်းများဖုံး ယရနာထိုက်တာကိုတွေ့မှန်ပါဟင်ယရနာထိုက်တာကိုတို့လောကီယရနာတွေတော့ရှိတတ်မှာပါနော်ဘုရားမတာယရနာသမီးယရနာဒါလည်းယရနာပေါ်ကြတာပဲထင်တယ်ဟိုပေါ်တို့ပြောပြန်လို့ပြောမလို့အသုံးတဲ့ယရနာပဲအသုံးမတဲ့ယရနာပေါ့ဟုတ်ကလားမြောက်ဒီယရနာကြည့်ရင်သူကဟိုဟာဟဲ့ငါပြောသည်သူအလကာဘီကိုဘာလို့ထင်လဲမှန်ပါဗျာသူတို့ယရနာသူတို့အတွက်အသုံးတဲ့တာဟုတ်ကဲ့မှန်ပါဗျာနော်ဟင် အဲ့ဒီမြောက်ကြီးတဲ့ကြောက်ထုတ်ကြီးရတနာတို့ကြီးပြည့်ချကြိုက်မလားကြိုက်ပါဘူးအဲ့တော့ခင်ဗျားတို့ဒီမှာတော့ဗရမညာကဟိုအာတို့ကျူရာလေးတော့တာဘုံဘလောက်တော့ညကကဲဒုံလာလာတော့ပါပါကလာရဲ့သူ့ဒုံမှန်ကဲအတုံးတဲ့မှာရတာအတုံးတဲ့ရတာမဟုတ်ဘူးဒီမှာရအတုံးတဲ့ရတာဟုတ်ကဲ့ပါဟုတ်ဟင်ဟင်တို့ညာဘုသူသူတကုံမျိုးတော့တော်မျိုး ဟင်ဟင်ဒီလိုပုံကြီးမျိုးတော့တော့မလို့ဟင်ဟုတ်တယ်နဲ့ဟဲ့ဟင်တော့တဲမှာရတယ်မှာအသုံးမချက်ရင်ဟိုမြောက်အုပ်ထဲကြောက်ထုတ်ပြီးပြစ်ချတယ်လို့ဖြစ်မယ်ဟုတ်ပါဟုတ်ပါဟင်ဟင်ဒါကမလကာဒီလောက်ကြီးဟိုဟိုဘာလာငါပြောဒီလောက်ကြီးလို့ရင်ဒီလိုဖြစ်မျိုးနဲ့ဘူးခွေလို့ရှိရင်မာလကာကြီးပြချတာနဲ့ဘာထူလို့ထူပါပါဟုတ်ပါဗျာဟေးအနိတာကမုံများဆုံး ဘာဖြစ်လို့တော့နဲ့တို့ဟိုဘာပေါ့ကွယ်မပြောဟိုရွှေတို့ဘာတို့ပြောပါဆိုကွယ်ဒါဒီကတို့လူဖြစ်တုံးလေးနော်သိရင်ထားကြရမှာဘာမှမထိုက်ဘူးပြိဿာဖြစ်မှာတော့လူရတနာမထိုက်ဘူးတင်ပါဗျာဟိဒီတိုင်းတဲ့ရွှေကလူမရတနာမထိုက်နိုင်ဘူးနော်ဟုတ်နော်တို့အထက်တဲ့ရင်လည်းမထိုက်နိုင်တော့ဘူး ထိုင်နိုင်ဦးမလားထိုင်နိုင်ပါဘူးဆက်ကလည်းသုံးနာမဟုတ်ဘူးဟောက်ကလည်းသုံးနာမဟုတ်ဘူးတို့ကလေးသာဟုတ်နော်ဟင်တို့တောင်ပဲတို့သာရှင်သုံးနာကလားကကြီးကြီးွာသုံးဟင်ကလားဒီတော့ခင်ဗျားတို့ရှင်ငရောင်းပါဘူးတို့ကကြီးွာနခွဲကြီးနဲ့နကကြီးနဲ့လုတ်ဟုတ်ကဲ့အိမ်ရပြီလေအဲအတုံးတဲ့နေရာသာယရနာထိုက်ကမတဲ့ယရနာမထိုက်ဘူးဟုတ်နော်ဖရာယရနာကတော့ ကြီးဒီမဟုတ်ဘူးကွယ်နိဗ္ဗာန်ဒီပါသွားမှန်ပါပါဟုတ်နော်တရားကလည်းဒီဒီမဟုတ်ဘူးကွယ်နိဗ္ဗာန်ဒီပါသွားပါဘဝဆက်ဆက်ဟုတ်ကလားသံဃာလည်းဒီဒီမဟုတ်ဘူးကွယ်သံဃာကောင်ကနိဗ္ဗာန်ပါသွားဒါမို့သူအနာတလို့သုံးအနာတနာယရနာတင်ဟိယရနာလို့သုံးအနာတကြတော့မိဘနဲ့ဆရာထည့်ရတယ်ငါပါယရနာမှာဘယ်လောက်တော့ငါပါဟုတ်ပါ နန္ဒနနာငါးပါးယန္နာသုံးပါးပါဗျာမိဘနဲ့ဆရာကောယန္နာတဲ့ဘာလို့မထည့်ဘူးခွဲချမွန်းကြပါငါသားနဲ့သူသားဆိုရင်ဘယ်လိုနေလုံးလဲဒီဘက်လိုက်မလို့ငါသားပဲလိုက်ပါဗျာငါသမီးနဲ့သူသမီးသူဒီဘက်လိုက်မလို့ငါသမီးပဲလိုက်ပါဗျာငါသားနဲ့သူသမီးဆိုရင်ဘယ်ဘက်လိုက်မလို့ငါသားပဲပါဗျာငါသားဒီဘက်လိုက်ကြပါဒီမှာဗျာဟေးဟေးအများနဲ့ထိုက်ရလားဟေး မထိုက်ပါဘူးလားဟေးသာသမီကျက်တော့မိဘရဲ့မေတ္တာအနန္တပဲမှန်ပါဗျာဘုရားအတွက်ကိုအနာမတတဲ့အတွက်ကိုယရနာတဲ့ချက်နဲ့မှန်ပါဗျာဟေးအကုန်လုံးပဲအနန္တရပါဟေးမှန်ပါဗျာဟေးဟေးဟိုသူများချင်းပြောအောင်ပဲဟိုဒုနဲ့ဒုနေတဲ့ဥနိုင်ဟိုသူတပီးလေးကဟိုတေယုံမနဲ့ရတာတော့တော်တော်ချိုးပါလာပါတယ်ဟိုကရတဲ့မြင်ထိလို့လဲပါလာတဲ့ဟိုတယ်ကအလုံးလုံးတဲ့ခေါင်းမှာအဲ့ဒါနဲ့ရ အဲ့ဒါသူ့အိမ်မှာထားသမီးကိုပေးသားလိုက်တယ်ဆိုတာဟိုဘာလို့မင်္ဂလာဦးထွန်ကျွေးကျွေးသေးလားမင်္ဂလာဦးထွန်ကျွေးဆိုကျွေးတာပါတယ်ဗုဒ္ဓဘာသာပါဗျာခင်ဗျားတို့တွေကမင်္ဂလာဦးထွန်ကျွေးမဟုတ်ဘူးသမီးလူပဲဟုတ်ဒီဟောဟောဒီဟိုတပည့်တော်သမီးကိုဟောဒီသူ့သားကိုသူ့တန်းပါဤသူထွန်ကျွေးရဒီလိုက်ခါ ဟုတ်ပါပါဗျာအဲ့ဒီတက်ကငါသမီးဟုတ်သေးလားဟုတ်ပါပါဗျာဟိုအလုံးကလည်းဘသူမိန်းမလေးဘသူမိန်းမလေးနဲ့ဟိုကလာငါသားဟုတ်ပါဗျာဟုတ်လို့ဒီဘာလုံးကပဲလို့ပြောဘသူမိန်းမလားဗျာဘသူမိန်းမလေးဘသူမိန်းမလေးအဲ့လိုပြောမှန်ပါပါဗျာဘသူသားလေးဟဲ့လို့ပြောလားပြောပါဗျာအဲ့တော့ခင်ဗျားတို့ကဘယ်လိုခေါ်တင်ရွာလုံးကဟိုဟိုကောင်ရဲ့မိန်းမပြောတာခင်ဗျားတို့တယောက်တည်းငါသားဆိုရင်ဒီလိုဟာတဲ့တယောက်ဆိုရင်တယောက်ကမှန်နေတယ် ဒီလိုလုံးကမှားတာပြဟုတ်နော်ဟုတ်လောက်တယ်နော်အဲဒီလိုလုံးမှားတနေ့လုံးဒီဟိုတရေစာကြီးနေတာချင်းညာဟိုဟိုဘောမိတ်ဆွေညာတာတရင်ညာချင်းညာတော့တတိလုံးကပြီးတာတတိလုံးကဒါဘသူယောက်ျားလေးပြောထားကိုကသာငါသာတတိလုံးနဲ့ကိုကိုတတိလုံးမှားတာမှန်လားဟုတ်နော်ကိုသွေးနဲ့မွေးထားတာလေကိုသားပြရမှာပေါ့ဟုတ်နော် ရမှာပဲတယောက်ကမှန်တယ်နော်ဘာလာကြည့်ဆောင်ပြောတယ်ထင်သလားဘယ်လိုထင်လို့ပြောတာလေဒူလိုလေးဟေးဟေးဟေးဟေးဒါမှမဟုတ်သူတို့ကြတော့အနန္တတယ်ဆရာလည်းသူတပည့်နဲ့ကိုယ်တပည့်ခွဲတာပဲပေါ့ဟုတ်ပါပါခွဲတာပဲ နန္ဒတဲ့မပါအနန္ဒပါရှိတာသူ့တပည့်အတွက်တော့သုံးစားမရှိဘူးညာကျရနာတော့မထိုက်ဘူးမှန်ပါဗျာဟင်တရားတရားတန်ကဘသူမှမျက်နှာမလိုက်ဘူးမှန်ပါဗျာငါသူ့လိုတမျိုးမသူ့လိုတမျိုးတမဗျာသိလို့တမျိုးမသိလို့တမျိုးမရှိဘူးတမဗျာလူမျိုးချင်းတူတူမတူတူဘာသာချင်းတူတူမတူတူတမဗျာဒါရင်ဟိုတတဝမန္တနာလူမမဟုတ်သေးဆာကအုံတိုင်းမထားတမဗျာဟိုမဟုတ်တာပြောအောင်မယ်ဟိုဒီတောင်နေတော့က အနောက်ကဟိုတောင်ဖွဲ့နေတာဘယ်တော့မှဦးနေဝင်းကြီးလက်ထက်ပေါ့ဟိုတို့ပိဋိကျသာမတော်ကြီးပိဋိကျသာမကြီးကဗုဒ္ဓဘာသာဖြစ်တာဟုတ်လားပါဟိုမန္တလေးမှာကောင်စိတ်ဝင်ရုပ်နဲ့သွားနေရတာဘာသာသူတို့ကမန္တလေးကြည့်ပြီးတော့ဘာသာပြောင်းလာအဲ့ဒါကဥဆောင်တာဒါတော့အမေရိကန်ကိုဟိုရတာမကြောလေဘာကြောညာကြောသူတို့နောက်ခုနဲ့ပတ်သက်တာဒီကိုပါလာပေါ့ဗျာဟင်အဲဒီမှာသူတို့ကဘာပြောတော့ကဘာကြီးပုံဝေးကုန်ပါပြီဖေဟာအရှင်ဖေဟာတို့မေတ္တာပွားပါဖေဟာ ရေသူတို့လည်းအာရာပဲဘူးသူကတို့လောက်ရေးစားတယ်ထင်လားဗျ။ဟောဘူးကြသူတို့လည်းရေးစားတာပဲလေဗျ။အဲ့တော့တို့ကလည်းမသိတော့ဟိုဒေါက်တာဘိုးဆိုတာကဘာသာပြန်ရတာပြောလိုက်ခင်ဗျာပရိသတ်ကိုတို့တို့ယဟန်ဆိုတာလူမျိုးမရှိဘူးတိုင်းပြည်မရှိဘူးဘာသာမရှိဘူးလူမျိုးမဲ့ဘာသာမဲ့တိုင်းပြည်မဲ့ပါဒါမို့ငါလူမျိုးလို့မရှိတဲ့အတွက်အကုန်လုံးဒဏ်နဲ့ထားပြီးမေတ္တာပွားပါတယ်လို့ပြောလိုက် အဲ့ဒီတိုင်းပြောတော့ကျန်တာတွေကတော့ဘိုးဘိုးဘိုးကကတော့ပါကိစ္စတန်တာမကတော့တော့တိုင်းချီပါကိစ္စတန်တာမကတော့တိုင်းချီဟုတ်ပြီလားသူတို့လည်းပြောင်းပြန်ဖြစ်နေပါဘူးကွယ်ဟင်သူတို့စိတ်ထားနဲ့သူစိတ်ထားကအဲ့ဒါလောက်ပါဟင်ရရမရရပေးပေးမပေးပေးဟိုတို့စိတ်ထဲရှိတဲ့အတိုင်းပြောရင်တော့စေတနာတော့ရှိတယ်မလို့နိုင်ဘူး စေတနာတက်ကိုမိုးလုံနိုင်သူတဦးရှိရင်အဲ့ဒီမလုံနိုင်သူမြတ်တာဟုတ်ဒါဗျာဒါဗျာကိုလူနိုင်သူကသွားတာလည်းပါချင်းပါမှာဒါဗျာပါနိုင်ဘူးလားပါနိုင်ပါဗျာပဲ့နေရတယ်သွားတာပါချင်းပါမှာမှန်ပါပါဘယ်သူဟုတ်ချင်မှာဟုတ်ပါမှန်ပါဗျာဒါထိုးတာကောမဖြစ်နိုင်ဘူးဖြစ်နိုင်ပါဗျာဟုတ်လားဗျာဟုတ်ပါဘူးတော့ကြိုးတယ်မထင်နဲ့တော့ဟုတ်ကဲ့ဗျာဟေးဟေး လူလာကဟိုဟိုမြတ်ရှင်မမြတ်မှာကိုကတော့ခုနကပြောမတူနိုင်လို့ရှိတာပဲပဲစေနာရှိတာပဲအဲသူ့ကိုကျွန်တော်ကပို့ပေးတာပေါ့လူသူရတာမဟုတ်ဘူးဆရာမဗျာဆရာမဗျာယာဒီကြောတယ်ရောဟင်ရတနာတို့ဟာခုတို့ပါဆိုပါတော့ွယ်ပရမညာဟုတ်လားကြောက်ဖိတ်တို့ထွက်တာနော်ဆရာမဗျာတို့တင်လာခွေတကဘာလုံးက မတုံးဘူးလားတုံးပါဗျာတုံးတယ်ဘာဖြစ်လို့တော့လဲဆွဲရင်ဆွဲမဆွဲရင်ဒီဒါလေးရှိရင်ထူခွဲရောင်းချပြီးတိုက်လုပ်လို့ရတယ်ကားလုပ်လို့ရတယ်အကုန်လုပ်လို့ရတယ်သိတာတရားတယ်ဟုတ်တော့သိတာတရားဖြစ်လို့ကဘာသုံးတာပါလေပင်ဆွဲခြင်းဆွဲမဆွဲခြင်းတကဘာလုံးကလက်ခံရရနာစိတ်ထားဘူးကွယ်ဟုတ်တော့ရရနာစိတ်တော့ဟောဗျာ ဒါလို့ယရနာခေါ်လို့အရင်ကြည့်ခင်းတို့ဗရမဆိုတာတရားပါအေးလွန်ပြီးတော့အဲဒီကနေအစီထွက်လာပြီးတော့အညီချင်းကြီးဖင်ညီချင်းကြီးဖင်တော့ဗရမနောက်ဆုံးရှိတဲ့ယရနာကလုံးနောက်ဆုံးပါနောက်ဆုံးတဲ့အတွက်ဗရမကိုဆောင်ရင်တော့ရင်းရင်းနဲ့သာပြီးပြင်းနောက်ဆုံးတာသူလက်ကတမျိုးဘူး ကြောင်စိမ့်ကြအဲတို့ကြောင်စိမ့်တို့များတို့ကြတော့သူကဟိုစီပွားဘက်ကိုသွားသူကမတော့နေတာကတမျိုးကိုဟုတ်ကလားဗျတလဲကြတော့တမျိုးပလဲကြတော့သူကရနာဟုတ်ပဲသူကဟိုဖြူစင်တော့ဟိုဟာလောက်တာပေါ့လူတိုင်းကကြက်ပေးမင်္ဂလာရှိတဲ့အတွက်ဆောင်ကြရတာလေလေသူကအဲရေတွေကဖြစ်တာဟုတ်ကွဟုတ်ကလားပဲလေအဲ့ဒါကြတော့စောင့်နေတာကတမျိုးဒါမို့ဟိုသူစောင့်နေနတ်မတူတဲ့အတွက်ဟိုသူ့ကိုဆောင်ထားတဲ့ပုံကူလဲအာနိသင်ကိုမတူဘူး အဲ့ဒီယရနာတွေကအငြိကြီးကင်းမှဖြစ်တာမဟုတ်လားမှန်ပါဗျာဟေးဖယားကအဲ့ဒီတဲ့အငြိကြီးကင်းမှန်ပါဗျာမှန်ပါဗျာတရားကအဲ့ဒီတဲ့အငြိကြီးကင်းမှန်ပါဗျာအဲ့ဒီတဲ့အညီချင်းခင်ပါပါမှန်ပါပါပြီးတော့သုံးတက်လိုက်တာလဲ32ပုံကအကုန်လုံးသုံးတက်တာထင်တယ်မှန်ပါပါလက်ဖြစ်ဖြစ်လေမှန်ပါပါဖြစ်ဖြစ်ပြီးကွတို့ဘာတော့ဘယ်ဖာနာသားတို့နွားနာသားတို့ကြောက်ဦးပြီးသားတွေပါဗျာဟေးတေးသာဖြစ်ပြီးမယ်ဟော ကျွန်တော်ပြောတော့တရားမရွေ့လေညာနာမရွေ့လေဩတတိဆာဖားကနေနာတတ်ရတာလေဘုရားတရားဟောတာသူပဲသိလိမ့်မလို့ဖားကဘာသိပါလဲတော့သိဘူးတို့တော့ဘုရားရဲ့အတန်တော်ကိုနာကြပြီသူအဲ့ဒါဖြစ်ဖြစ်ဝါကြောင့်သားကလည်းဒုက္ခလေးထောက်ပြီးတော့ဘုရားတရားနာတာဖားကြောပေါ်ကိုထောက်တာသူဒီအဲ့ဒီမှာဖားကြောပေါ်ထောက်နေတယ်ဆိုတော့တရားနာ ဖားကလည်းအောက်ကနေပြီးတော့အတန်နာထောက်တယ်အဲ့ဒီမှာဒီဖား အဲ့ဒီဒုက္ခကိုသိတဲ့တော့နာတသွားဖြစ်တယ်။မှန်ပါဗျာ။ဒါလည်းအကျိုးပေးတာပဲ။မှန်ပါဗျာ။ဟုတ်နော်။ပေးတာပဲ။ဟင်သူမငါမမဟုတ်ဘူးနော်။ဟင်ဘယ်လိုဆိုအများကြီးပါဗျာ။ကျေနာအကျိုးပေးပုံလေးပုတ်ကလာဟိ။မှန်ပါဗျာ။ဘသူမှတင်တာပလိုက်ဘူး30ပုံသားအကုန်တိတိမတိတိ။ညာလူတောင်ဘုရားကသွားချွတ်ထားပါ။အာလာဝကတော့ကြည့်ပါ။မှန်ပါဗျာ။ညာလူမထားပါဘူး။မှန်ပါဗျာ။ညာလူမခွဲဘူး။မှန်ပါဗျာ။နော်။ ရန်သူလည်းခွဲဘူးတပိတ်လည်းမခွဲဘူးဒါမှမဟုတ်အများနဲ့ထိုက်တာဟုတ်ပါဗျာပြီးတော့တို့အလောင်းတော်ပြောဆိုအဲအလောင်းတော်ကဟိုတို့ဘဝဆက်ဆက်သူပြုခဲ့တဲ့ကုသိုလ်တွေပဲဟုတ်လားသူသူစုခဲ့တဲ့ဟိုပါရမီဓမ္မပေါ့ကွယ်အဲ့ဒီဓမ္မတွေစုတာနေရာတကပါသွားတာဒိဋ္ဌာန်ဖြစ်လေပါသွားတာမထားခဲ့ရဘူးလူကြီးကောင်းဒီက ရှေ့ကနေပြီးတော့အားလုံးပေါ်ကိုသူကဥထောင်ပြီးတော့လှုပ်တဲ့အတွက်ဘယ်နေရာရောက်ရောက်ငုံဖြစ်လဲဘယင်ကွယ်ငုံဘယင်ဟုတ်လားဟုတ်ပါဗျာဟုတ်ကလားအကုန်လုံးကျွဲဘယင်နဲ့သူ့မှာတပည့်တစ်ခုမှဖြစ်ဘူးပါသွားတာဒီကဟုတ်ပါဗျာဟင်မထားရရဘူးထားတရားမလို့ဘူးဟောပါသွားတာဗျာဘယ်ထိပါတော့နိဗ္ဗာန်ထိပါသွားတာထင်တယ်ဟုတ်ပါဗျာဝင်ကနေထိ ဘုန်းတော်အနန္တဟာအဲ့ဒီစုခဲ့တဲ့ဒါနပါရမီဟာသွားဟာညမှာဖြစ်တာမဟုတ်ဘူးဟိုကိုယ်ညမှာဒါတွေကဟိုဘာလို့ရှိသမျှအစိတာကိလေသာအကျိုးအကျိုးပေးတရားရှိတာကိုဖြတ်တောက်ထားတဲ့ကိလေသာကိုအရတ္တမနဲ့ဖြတ်တောက်လိုက်တော့မှဘိုးရှင်ကတကဘာလုံးကိုလေးသိချင်းတကဘာတစ်သိန်းကဟာဒီနောက်ကတန့်ဝင်လာတာဟုတ်ရဟုတ်နော်အဲ့ဒီမှာဘုံတော်နန္ဒာသွားဖြစ်တာ ဒီနာဒီမှာဟိုဂျိုးဘေးတွေကအလူရဲ့ဝင်လာဘူးဒီနာကြီးလို့မဝင်လာဟုတ်ပါဗျာသူတာလာဒီနဲ့တာပတ်လို့တမန်နော်ဟင်အစီတာကြီးလို့တို့မဝင်လာဟင်ကုသိုလ်လုပ်ထားတဲ့ဖြစ်တဲ့ကုသိုလ်ကိုကုသိုလ်စိတ်နဲ့သာသူကလိုက်တယ်ဟုတ်ပါဗျာဒါနဲ့ပြောရင်ဟိုတို့ဟွာတော့ကကျန်တဲ့နေတော့ကတွေ့ခဲ့ဘူးတာပဲရှင်ရုပ်ဒီနေရာမှာရေနံရှိ သူတို့တိုက်ထွားတဲ့ဟာတယ်လေတိုက်ထွားတဲ့ဒီနာချင်းမသိတဲ့နေရာကိုတို့ဘာတော့ကချောင်းရမပိုင်ကြီးထည့်ထားမှန်ပါပါအောင်ပါခြင်းမရှိတာကိုထည့်ပြီးအဲ့ဒီချောင်းရမပိုင်တဲ့သူပေးတစ်ထောင်ပြုတ်ရင်ပေးတစ်ထောင်ပေးတစ်ထောင်နှုတ်ရင်ပေးတစ်ထောင်ရေနံထည့်ခဲ့ရမှန်ပါပါထည့်ပြီးမှဆိုရှင်လည်းသိရတယ်အလို့ရေနံရေနံရေဖက်ဓာတ်တာချင်းကူးဟုတ်ပါဗျာဒီမှာလည်းဟိုဒိဗ္ဗဝါကဒီကုသိုလ် ဒါကုသိုလ်ဆိုတာဆုံးလွတ်တာထင်နော်မှန်ပါပါငါပစ္စည်းလို့ထင်တာကိုငါပစ္စည်းမဟုတ်ဘူးဆိုတဲ့အစွဲလေးပါလွှတ်ရမှန်ပါပါဗျာဟုတ်ရင်အစွဲဆယ်ပါတော့ဟုတ်လားလွှတ်တာနှစ်ခုလွှတ်အဲ့လိုလုပ်တော့သူကဟိုရည်သေးရှိဘူးနော်မှန်ပါပါဗျာမှန်ပါဗျာကုသိုလ်ကုသိုလ်ကုသိုလ်ဟုတ်နော်အဲ့ဒါကိုကုသိုလ်ကိုဒီဘက်ကဒီဘဝရောက်တော့ကုသိုလ်နဲ့တာကုသိုလ်စိတ်နဲ့တာရတယ်လောဘနဲ့သွားခြင်းခင်ဗျားတို့စီတာဖြစ် ပွင့်သေးတော့မပွင့်တာအဲ့ဒါပဲမှန်ပါဗျာဟင်မခံရသိနေရှားတယ်မရနိုင်ဘူးဘာဖြစ်လို့တော့ဟိုကရင်နာလိုက်နိုင်ပါဦးမလားနိုင်ပါပါနိုင်တော့ဘူးရင်နာရင်နာချင်းဟိုဟာလောက်တာမဟုတ်ညားတာမဟုတ်လို့ဟုတ်ကဲ့ဟုတ်ပါပါဗျာဟုတ်တော့ပါတယ်ဟုတ်ပါပါဟုတ်ပါဗျာဘာနဲ့များနေတော့ဒီနံပါတ်နဲ့ပြတော့ဘောဘာနဲ့ပြရတယ်လို့ပြောမယ်ခင်ဗျားတို့တော့ပဲဒီဘက်ကကြီးမဟုတ်ဘူးခင်ဗျားတို့တော့တကယ်မဟုတ်နိုင်ဘူးဟုတ်နော်ဟုတ်ပါဘူး သူတို့တော့ပဲနေမှာခင်ဗျားတို့မပါဘူးအာခင်ဗျားတို့လုံးစီနေကြမှာတဲ့ပါဘူးဟင်ဟင်ဟင်ခင်ဗျားတို့မိသားစုလောက်နေမှာဟိုတယ်မပါဘူးဟုတ်ကြဟုတ်တယ်မဟုတ်ကြမလုံးဟုတ်ကောမလုံးနာဟင်ဟင်ဟင်အဲ့တော့ဗဏိတာပါသူကဒီကုသိုလ်ရတနာကိုဆောင်သွားလို့ရှိရင်တောင်ခုပြစ်စုံပံလဲ တို့ဟွာတော့ပါတဲ့ပြောရင်တော့ပါတော့သူဘုရားဟိုပါတော့ဝဲဒီဟာဖြစ်သူကြီးရမေးတာတပည့်တော်တို့ဒီလိုဒါနပြုနေတာဘာကျိုးများရတော့ပါပြည့်စုံပါကျိုးတပည့်တော်တို့ဘာရမရဘူးအေးအေးအေးကုသိုလ်ပြုနေတဲ့အိမ်ကိုဟိုနာကောင်းနေဆောင်ပါမှန်ပါဗျာမှန်ပါဗျာနာကောင်းနေဆောင်ပါမှန်ပါဗျာဟုတ်ကလားကုသိုလ်ရှိတဲ့အိမ်ကိုသူတော်ကောင်းတွေပဲဝင်ထွက်များတယ်မှန်ပါဗျာဘယ်ကုသိုလ်ရှိရင်ဝင်ပါလိမ့် ဟုတ်ဗျာဟင်အဲ့ဒါလေးပဲဝင်နေထွက်နေနေပဲဒါပြည့်စုံပါနေနေလဲကျိုးတယ်ဟိုတံ္ဍရာကျိုးတွေကတော့တို့ပြောတဲ့အတိုင်းပေါ့လေဟုတ်ကလားဗျာဟင်အေးယရနာယရနာယရနာအဲ့ဒါဟင်ဒါကန္နာယရနာပြောတာနေမှာပါပဲအဲ့တော့အဲ့ဒီဟာတွေကတို့ဟိုဘက်ခရမ်းအဲရှင်သူ့နောက်ကိုသူ့ဟာတွေပါသွားတယ်လို့တို့လည်းအဲ့ဒါတွေနေရာတကာပါသွားမှာတရားယရနာတဲ့အတူပါသွားလိမ့်မယ် ကိုကျင့်တဲ့တရားယရဏနဲ့အတူပါသွားလိမ့်မယ်ကိုကိုဝယ်တဲ့တန်ခါယရဏနဲ့အတူပါသွားလိမ့်မယ်အဲ့ဒါပဏိတလောကမှာအများဆုံးပရမညာတန်ဖိုးတဲ့ဒီယရဏတန်ဖိုးကပုံပြနောက်တော့ပရမညာကဒီဘဝတွေကိုပဲဟိုနိဗ္ဗာန်ရှိဘဝမှာဟုတ်ပဲတန်ဖိုးသိရင်ပြောတယ်ပေါ့သိရင်ဟင်အဲ့လောက်ထိမြတ်ထားဟုတ်ကလားဒါဝင်ပဏိတခေါ်တာအဲ့ဒီအများဆုံးအမွန်ဆုံးယရဏ အဲ့ဒီစိတ်နဲ့ကိုယ်ွယ်မှယရနာဝါလေးတို့ပါတော့ဒီတရဏဂုံရောက်တော့ကိုယ်ွယ်နီးဆန္ဒတော့နော်မှန်ပါဗျာညာတိဘယအာတရိယအဲ့ဒါတရဏဂုံမနော်ခုနပဏိတဆိုတဲ့ဟာနဲ့အာယုပြုရင်တော့ဒီကျင့်နေတဲ့တန်ကဂုံရဲ့အကျိုးတတိအကုန်ရသည်ဆန္ဒပါဗျာဟင်ကိုရသည်ောင်းပြောတယ်မထင်နဲ့နော်မှန်ပါဗျာသူတို့ကိုယ်ဝယ်တာဒီဘာနဲ့ကိုယ်ဝယ်တယ်တို့မသိဘူးတို့ကတော့ရမ်းပြောတာဟင်ဟင် ပြီးတော့ဟိုကုသိုလ်မမြောက်တဲ့အလူတွေဒီသေးတယ်။ခုနကဟိုတရဏဂုံမမြောက်တဲ့ဟိုဝေချင်းပြောတာ။မှန်ပါပါ။ကုသိုလ်မမြောက်တဲ့အလူရှိသေးတာ။ကုသိုလ်ပါဟုတ်ကလားမပြုတ်တရင်ကုသိုလ်ကအကုသိုလ်ပဲ။မှန်ပါဗျာ။ဟေးကုသိုလ်ပေမဲ့ပြုတ်တသူတာကုသိုလ်ရတာမပြုတ်တသူအကုသိုလ်ဖြစ်တာဖြစ်။မှန်ပါပါ။ဟုတ်ကလား။ဟေးသူ့မှာလည်းဒိဋ္ဌိဥစည်းတဲ့ဒါကငါတို့ဖုန်ကြီးဟေးအဲတို့ကိုယ်တော်ဟေးဟောတာကတို့လူတဲ့ကြောင်းဟေးသူဒိဋ္ဌိဥစည်း မှန်ပါဗျာဒိဋ္ဌိဥသိနေမှန်ပါဗျာဒိဋ္ဌိကကုသိုလ်နော်မှန်ပါမှန်ပါဗျာသူတို့ကဒိဋ္ဌိကုသိုလ်ယူနေတယ်ဒိဋ္ဌိကုသိုလ်ယူတဲ့မန္တလေးကဟာရီကသူတို့မန္တလေးကဒိဋ္ဌိကုသိုလ်ရှိတယ်သူတို့ဒိဋ္ဌိကုသိုလ်ယူနေကြတယ်ဟင်ဟင်ဟင်အဲ့တော့အဲ့ဒီဒိဋ္ဌိနဲ့ပြုတဲ့ကုသိုလ်ဟိုငါလူတဲ့ဘုန်းကြီး ငါကူဝရဖုန်ကြီးငါလူတဲ့ကြောင်းဆိုတာရှာနေဒါကောအုပ်ပိတ္တိတမစိကြီးမှန်ပါပါဟင်မှန်ပါပါမှန်ပါအပါဒိတိပါရမယ်မှန်ပါအာဟုဒုလောဒုက္ခကုဒုမှန်ပါပါဒုက္ခကြောင်းကိုယ်ဝရတံကဒီမှာလုံနေတာကအာယုံကပေါ့နော်ကြည့်နော်ဟင်ပါရသိရှိနေမယ်နှစ်သက်သိရှိနေမယ်တတ်မဲ့သိရှိနေမယ် ကိုကြောင်ကြည့်၍ကိုခြံကြီးကြည့်၍ကိုဖုံကြီးကြည့်၍ပါရပိတ်လည်းရှိရင်ရှိနိုင်နှစ်သက်စိတ်လည်းရှိရင်ရှိနိုင်တယ်ဟင်တတ်မဲ့စိတ်လည်းရှိရင်ရှိနိုင်တယ်ဒါဟိုယာကရဲ့အပိုင်းပေါ်လေငါဆိုတဲ့ဘာတစ်ခုရှိတဲ့အတွက်နော်အဲ့တော့ငါလူတဲ့ကြောင်ငါလူတဲ့ဖုံကြီးငါလူတဲ့ငါကိုကိုတဲ့ကိုတော့ဒီစိတ်ရှိလို့ရှိရင်ကိုတော့ကြီး အထင်မှပြည်ရလားအထင်မှဟိုမပြည်ပဲမှနေမလားဆိုဝိသိကိစ္စလာနိုင်တယ်မှန်ပါပါမှန်ပါပါလာနိုင်ပါဗျာလာမှတာတေချာတော်နည်းနည်းရှိတယ်ဝိသိကိစ္စလည်းဟေးသူ့လောက်မှလောက်ပါမလားနဲ့နာနေမလားအကုန်လာမှဝိသိကိစ္စဟေးလာမှပဲခင်ဗျာ အဲ့ဒီဝီသိကိစ္စနဲ့ဒီလောက်ကြီးဖြစ်နေတဲ့ပုံကိုရကောင်းဟာအေးမလားဟဲ့အေးပါဘုရားမအေးရင်ဥဒိစ္စဥပ္ပစ္စတိစိတ်တက်ပြမှာပဲကွဟိုညကယူဦးဦးတော့ဒီဘောဘောဘောနဲ့ဟုတ်လားအဖုံးကြီးလည်းဝက်ဝက်ဝက်ဝက်နဲ့ကြီးသမျှကြီးအခိုးတွေအပြင်ထွက်ထားကြီးလည်းမဟုတ်ဘူးလားဟုတ်ပါဗျာဘယ်မှထွက်လို့မရရင်ပဲနဲ့ဘယ်ပဲလှည့်ပြီးအဲ့ဒီနှုတ်ကြီးကြီးကဝက်တော့ဟုတ်တရားကြီးနာမည်ဘယ်လိုလဲဝက်ဝေးတယ်လား နာမည်ပြောင်းအသက်ဝင်လိုက်တယ်ဆိုတာခင်ဗျမကောင်းတာခင်ဗျနာမည်ကမကောင်းဘူးဟုတ်တော့နာမည်ဘယ်လိုအသက်ဝင်လိုက်တယ်ဆိုတဲ့ကခင်ဗျဘာကြံတော့မှာလဲနာမည်ပြောင်းလိုက်ခင်ဗျနာဖီလာဟိုလည်းဘာဆိုင်ဟုတ်ဟုတ်တော့ဟင်တဲ့ဝေဆိုတဲ့ကခင်ဗျအသက်ကြီးကြောက်ဝင်နေရတာခင်ဗျနာတော့မယ်ခင်ဗျကြောင်းညာပြောင်းမှဒီကတန်းဟင်ဟေး ကျွန်တော်နာဟိုသတင်းစာထဲမှာကျွန်တော်နာကြီးစီးနေပါသဖြင့်တက်ဝင်စားဟုတ်ကဲ့ဟုတ်ကဲ့ဟွာလာဟိုဟိုအကြောင်းပြခဲ့တဲ့ဟုတ်နော်ခင်ခင်လေးအနိုင်ကျင့်မှုမှကျင်းဝေးဘာကြောင့်ကြောင်းပါလဲတော့ဟိုလူကြီးကောင်ဟို င်အခင်ဝင်ဝေးရဲ့အနိုင်ကျင်းမှုမှပြင်းဝေးရကျွန်တော်အသက်ဝေးဆိုတဲ့အစားဘယ်လိုလဲဘယ်လိုလဲတန်တန်တန်တန်ဟုတ်ဘူးတန်တန်တန်ကောင်းဟုတ်လားခင်ဗျတန်တန်ကိုမားတယ်ဒါရဲ့လားအဲအဲ့ဒီကိုကျိုးဦးတုံပြီးပဲလို့တော့တာတိုင်းတော့အဲ့တော့ကောင်းလာတယ်အတင်းကြီးတယ်ဘုရားဘုရားဘုရားကောင်းတော့ကောင်းတော့ဟင် အိမ်ကမှရပြည့်တော့မလို့ဟုတ်တယ်တော့ကြားရဲပါပြောတာတော့ဟိုအိမ်တော့လုံးမလာဟိုကတော့ဘာပါဘူးကရိုးတယ်ဟုတ်ကလားဥဒိတာဥပ္ပဒတိငါငါတို့ကူတော့ငါတို့ကြောင်းငါတို့ဘာဆိုတဲ့ကကူတော့ကူပြမှာမှန်ပါပါဟဲ့ကူပြမှာပဲကိုထင်တယ်လို့ ဖြစ်လာခဲ့ရင်လည်းဒေါမနတာဖြစ်နိုင်မှာလေဖြစ်နိုင်ပါဘူးနှလုံးမသားသေးပေါ်မှာမှန်ပါပါဟင်ကိုမင်းထင်တယ်လို့ပြည့်စည်သွားရင်လည်းပါမှာပဲမှန်ပါပါအဲ့ဒါသာကုသူကုသူမမြောက်တဲ့လူတန်းချင်းမှတ်ထားသေအောင်မှတ်ထားမသေးမချင်းမှတ်ထားဟင်မမီနော်အဲ့တော့တို့စာက အာကုတလင်နိရုဒ္ဓိဝိပါကောတရာရမဏတာဥပိသတိသွားအဲ့ဒီစိတ်ချုပ်သွားလို့ကြည်ရင်တဲ့အကျိုးပေးကြတယ်အဲ့ဒီအာယုံတိုင်းပဲလာပြီးခါပါရပါလိမ့်မယ်တဲ့ပါကပြောတာလေအဲ့တော့ဒီအာကုတဖြစ်လို့ငရဲကြမှာလားဟိုဘာလာညာလားမဟုတ်ဘူးလေဒီကုသိုလ်ကလူဖြစ်လာလို့ရှိရင်လောဘသိတဲ့ရင်းမရတော့ပါမှန်ပါပါလောဘကြီးမှရပါပဲမှန်ပါပါဟုတ်နော်ဒီမခံရသိတဲ့ရင်းမရတော့မလေမှန်ပါပါအဲ့ဒါကိုတို့စာလို့တော့သူကျွဲသူကျွဲသူကျွဲ သူ့လက်ထက်မှာကျွဲလို့သူကျွဲသူကျွဲဆိုတာအနုလက်ကလက်ချုံပေါက်အောင်အနုလက်ကနေလက်ချောင်းပေါက်တယ်ဆိုတော့တို့ဘာလို့ရှိခိနဲ့ပြောရင်တော့30ရန်ကိုတစ်ထောင်လောက်တင်တော့ပြင်မှာရဟုတ်တယ်ဟင်ကျွန်တော်မရမှာခုခေတော့ဟိုတစ်ထောင်လောက်ကစားပြောမှထင်တယ်တစ်ထောင်လောက်တန်လို့30သိန်းလောက်ထိအများတင်ပြီးမတရားမြတ်မှခင်ဗျားတို့ရတရားသဖြင့်အများနဲ့ခင်ဗျားတို့ဒီစီမရှိနိုင်ဘူး မှန်ပါပဲရှင်းနိုင်ပါမလားဗျာရှင်းနိုင်မို့မတရားလုပ်ရတာအဲ့လိုဟိုတို့ဆင်းရဲသားဘဝပေါ့ကွယ်ဟုတ်ကလားဗျာဟင်ဟိုတို့ဟိုတို့ဘယ်လိုခေါ်မလို့ဟိလုံစားကင်စားဘဝလေးကနေပြီးတော့တက်ပြီးတော့ကြီးပွားတဲ့ဟာဆက်တော့သူ့ကျွဲသူ့လက်ထက်ကျမှကျွဲလို့သူ့ကျွဲဟုတ်နော်ဒါကုသမလောက်တဲ့လူတန်းချင်းကအကျိုးပေးတာအဲ့ဒီလိုပြီးပါဘာလို့ဟိုတော့ကဟိုရာကသိနေလို့တဲ့ဒီမှာလည်း ကိုငါပစ္စည်းဆိုတဲ့ဆွဲရှိတာနဲ့ဒီပေါ်မှာလည်းတတ်မဲ့စိတ်ရှိမှာနှစ်သက်စိတ်ရှိမှာပဲပါရသိရှိမှာပဲရှိမှာလို့ဒါငါပစ္စည်းဒါကဟိုငါသမီးဒါကငါယောက်ျားအဲအဲ့ဒီကသာအကုန်လာတော့မှာအဲ့ဒီတဲကဝိသိကိစ္စစိတ်ချစိတ်ရှိနေလို့စိတ်ချစိတ်မရှိရင်တတ်မှာပဲဟုတ်ပါပါဟင်ဟင်ကြံစိတ်ကြီးတဲ့နေမှာပဲနှလုံးမတန်ရစိတ်နဲ့တို့အသက်ရှင်ရမယ်လားဟုတ်ပါပါဟုတ်တော့အခုတို့နဲ့အသက်ရှင်ရမှာအဲ့ဒီကုသိုလ်ကအကျိုးပေးတဲ့ဘဝမှာ မှန်ပါပါဗျာအကုသိုလ်နဲ့အသက်ရှင်ရမယ်လို့ဆိုလိုတယ်အကုသိုလ်နဲ့ယဉ်ကျေးစီးပွားရှာရမယ်လို့ဆိုလိုတယ်မှန်ပါပါဟုတ်နော်မှန်ပြီတော့ပါတယ်တို့ဟာမှန်ပြီပါဟင်ဟင်ဟင်ကျတော့ပါတယ်နော်မှန်ပါဗျာနည်းနည်းနားရှုပ်နေတာအဲကြအဲ့တော့ဟောတို့ကုသိုလ်မြောက်တဲ့လူသားချင်းကြတော့ဥပိ္ပခသိနေမှန်ပါပါငါဝတ္ထုပုဂ္ဂိုလ်အဲ့ဒီဘက်ကိုသိမရောက်ဟုတ်နော်မှန်ပါပါငါသိသိရောက်ရင်ဒိဋ္ဌိဝင်ကပ်မှာ မှန်ပါပါဝတ္ထုကလည်းခင်ဗျားတို့လူကျင်တာတွေဟိုဝဲလူတာမှန်ပါပါကိုကြိုက်တာလူထားတာမှန်ပါပါဟုတ်နော်ပုဂ္ဂိုလ်ကလည်းကိုလူလာတဲ့စီလာတာမှန်ပါပါခင်ဗျားတို့လမ်းတွေ့တဲ့ဘုံကြီးကားနဲ့မတိုက်ခဲ့တာတောင်းတော့တွေ့တိုက်မှာလားဟင်ဟုတ်တယ်နော်ဥဒ္ဒတာဥဒ္ဒတာရေမေးပါဟုတ်တို့ကတော့ဥဒ္ဒတာခေါ်ပါလားဘယ်နဲ့နော်ကိုကြတော့တော့တော့အရင်ကြောင်လို့ထည့်နော် ခင်ဗျားတို့ကားနဲ့ပုတ်တိုက်မတိုက်ခဲ့တာကံကောမှန်ပါဗျာပုဂ္ဂိုလ်တွေနဲ့လူလာတဲ့စီတာခင်ဗျားတို့လာတာမှန်ပါဗျာလူတဲ့ပစ္စည်းကိုသာခင်ဗျားတို့လူတာမှန်ပါဗျာလူလာတဲ့ကိုလူကျင်တာလေးမှအမုံများထားလူလာတယ်နဲ့မှန်ပါဗျာဟင်ဟုတ်နော်အေးလာတဲ့ကဒိဋ္ဌိနဲ့တဏှာနဲ့လာတာလူနေတဲ့အချိန်မှာအဲ့ဒီစိတ်မဝင်အောင်ငါစီစိတ်မရအောင်ဝိထုစီစိတ်မရအောင်ပုဂ္ဂိုလ်စီစိတ်မရအောင်ရှုမှတ်မှုပါမှာမှန်ပါဗျာဟုတ်နော်ဒီတော့ကြမပါမှာ ဟိုနာတို့ကုသိုလ်မြောက်တဲ့လူနည်းဖြစ်မှာနော်မှန်ပါပါကုသိုလ်မြောက်တဲ့လူနည်းပြောတာမှန်ပါပါကုသိုလ်မြောက်တဲ့လူနည်းလူချင်းရင်ငါဝတ္ထုပုဂ္ဂိုလ်ဘယ်မှပါဘူးမှန်ပါပါတောင်းနဲ့ဘာမှတောင်းနဲ့ဘာမှညှောနဲ့ညှောတာလောပါအကျိုးပေးမှာစေရနာဖွယ်ဆိုင်ဖို့ပဲစေရနာကအကျိုးပေးမှာစေရနာအာမကုန်ဘူးပဲလောဘအာကိုတယ်ဖုန်ကြီးအာကိုတယ်အဲဘယ်သူဘယ်လူကြီးအဲအညှောနဲ့သူမရဘူးဟုတ်ပါပါဟုတ်နော်မှန်ပါပါဟင် အဲ့ဒါကြာပါဗျာဟုတ်လားဟိုတခါကြီးဦးတန်းတိုင်းရဲ့ခွဲမှာဗျာအဲ့ဒါကြီးနားရခွဲနေအောင်ငါပန်းတိုင်းกว่าငါပန်းတိုင်းกว่าလည်းအဲ့လိုဖြစ်လာအောင်ဟုတ်နေမှာဟင်အဲ့ဆွဲနေဟင်ဟင်တော်တော်ဒီတော့ဟိုဟာလားဟိုဘယင်းနဲ့ ဟိုဟာရေတန်းသမားလိုဖြစ်ဦးမယ်ဘယင်ကလည်းဟိုဟိုနာမည်ကလည်းလူလူနာမည်ကလည်းမုံချမ်းသာနေနိုင်ကြည့်တော့လေနေနိုင်လေအဲ့ဒီလေရေတန်းသမားဟိုနောက်အောင်ကဟိုဘာလို့လဲရန်သမားနဲ့အတူတူလေအသက်လည်းတူတူငွေချင်းနဲ့တူတူကိုကတော့ရေတန်းမှာဆင်းရဲနာမည်ကတော့မုံချမ်းသာကိုလည်းနာမည်ကတော့တန်တိုက်လေသိကတော့ဘယ်လိုနည်းလို့ဟုတ်ကဲ့အေး တော်နေဝရိနေတွေ့သွားမလို့တန်တိုင်ဝရိနေတွေ့ဘာသာငန်းတော့ညာလာမှုဟေးဟေးကျွန်တော်ပြီးမှရှိဟုတ်ပါဒုက္ခနာလေးဒီကြဟိုကဟိုကြမှာဟိုကြမှာတွေ့ပါဆက်တယ်ဟေးဟေးအဲ့တော့ဒုက္ခခုနပြောတဲ့ကုသိုလ်ရအောင်လူနေတော့ငါဝတ္ထုပုဂ္ဂိုလ်ပါပြောရအောင် ညောချောမှကြီးတယ်မှန်ပါဗျာကျိုးပေးမှာမှန်ပါဗျာစေတနာကကျိုးပေးမှာဘီဟိုတို့ပြောနေကြဘိတော့ဘာလို့ဒီငါဝတ္ထုပုဂ္ဂိုလ်ဒါကကျိုးမပေးဘူးတောင်းတာသူတို့သုံးခုတောင်းခံပြီးမှအဲ့ဒီတည်းချတဲ့စေတနာကသာဟိုဟာလားစေတနာထိတ်နေဆင်းနေတယ်မှန်ပါဗျာစေတနာတန်ရှင်းရင်အကျိုးပေးတန်ရှင်းမှန်ပါဗျာစေတနာကဘွားတာလေမှန်ပါဗျာမျိုးသိမဟုတ်ဘူးလားဗျာမှန်ပါဗျာငါဝတ္ထုပုဂ္ဂိုလ် တို့တနေ့ကလာပြောခဲ့ဘူးလေငါဆိုတာလေသမားနဲ့တူတယ်ဝတ္ထုဆိုတာထုံချေကရိယာနဲ့တူတယ်ပုဂ္ဂိုလ်ဆိုတာဟိုလေယာမီနဲ့တူတယ်မှန်ပါပါဒီသုံးခုကိုညက်အောင်ထုံပြီးတော့ဟိုတို့မျိုးစိချရတာမဟုတ်ဘူးလားမှန်ပါပါဘုရားဒီမျိုးစိကပေါက်တာမဟုတ်ဘူးလားမှန်ပါပါလေသမားကထပေါက်တာမဟုတ်ဘူးထုံကထပေါက်တာမဟုတ်ဘူးလေကထပေါက်တာမဟုတ်ဘူးသူတို့သုံးခုအကြောင်းကဖြစ်တဲ့လေဘော်ကနေပြီးတော့ဒီမျိုးစိကပေါက်တာမှန်ပါပါဟေးဟေးအဲ့တော့ဒီတို့ ပါတော့စေတနာအရေးကြီးဆုံးပဲအဲ့ဒီစေတနာတက်တက်ကလေးရှိအောင်ငါဝတ္ထုပုဂ္ဂိုလ်ပါဘူးမှန်ပါလားဒါလူလို့ဘာဖြစ်မပါဘူးမှန်ပါလားမှန်ပါဗျာအဲ့ဒီဘာဖြစ်မဟာအနောဝဒနာတင်တယ်ပါလားတမန်ပါဟင်ဟင်တို့တစ္ဆာလေးချက်မှာသာဟောပฏิနိတ္တကောမုတ်အနာလျောဆိုတာနေရောတာပါအနာလျောဆိုတာအာရိယအနှုံးရှိအောင်သာဟောဆိုလို့လို့ဆုံးချရတယ်မစင်ဆုံးပြန်မကြည့်လို့ဘူးမှန်ပါဗျာငါပြည့်စင်မဟုတ်ဘူး ။တင်ပါဗျာ။ဒီကောဒီကတွေ့တာမရှိဘူး။မရှိရဘူး။ဒါလေးငါကိုယ်တော်ကြီးသုံးမသုံးမမလား။တော့ညိမနေနဲ့။တင်ပါဗျာ။ဟုတ်ဗျာမှန်ပါပါခင်ဗျားတို့ပြန်ရင်တို့ဖောက်တယ်ရှိတယ်ဟိုမှာကြောင်းလို့ကြောင်းရှိလို့ကိုယ်ကပြောထားတယ်ဟုတ်ကဲ့ဘယ်နဲ့တော့တိုင်းဥပဒေလိုက်ဟင် တန်တန်ကျော်မှာပဲဦးတန်တန်တို့အဲ့ဒါဒီကိုလုံးကျော်ရောက်မှရောက်မှဟင်အလကားရတာတဝက်နှုံးနဲ့လေရောက်နိုင်ပြီအလကားရတာကွယ်သူတို့သာရှာထားတော့နှမျိုးပေါင်းနေတာဟင်သူတို့သာရှာထားတော့မုံမုံမြတ်မြတ်နဲ့နှမျိုးနေတာဟောတို့အလကားရတာတဝက်နှုံးနဲ့လေရောက်နေရောက်မှဟင်ဟိုပရိခရာပိုင်းနဲ့အကုန်လုံးခက်ပြီးသားဒါကိုကိုဟုတ်ရတော့မှဟင်ညော်ရှိရဘူးတဲ့အဲပတိနိတ္တကောညင်းကြီး ညစ်ကတို့တာမှုမရှိရဘူးမုတ်တိအာယုံကအလုဖြစ်သွားမှန်ပါပါမှန်ပါပါအေးဒီမှာမလို့တော့ခဏတော့အိမ်တမလို့မှန်ပါပါဘာတော့ဟိုအဲပါလေးတယောက်ပြီးတယ်သေးတာသေးတာပဲမဖုံးဘူးခဏမှန်ပါပါသေးတော့သေးတာပဲအဲပြောတော့လေကျုပ်သားလေးဖုံးပြီလို့ပြောတာချင်းမဖုံးဘူးဟင်တလာကြတော့ဟိုလာပါတယ်လာပါတယ်မှန်ပါပါတနေ့ကြတော့ နှစ်သားအဲဟိုသုံးနှစ်တော့လေးနှစ်တော့လာအောင်ပါပါမှန်ပါပါခင်ဗျာအဲသူဘယ်ရောက်လို့ရောက်မှမသိဘူးတင်းစားတွေကနေပြီးတော့ဒါလေးအဲဘယ်တော့ကသုံးသွားတာခုကျိုးဘယ်လောက်ရှိပါပြီတနေ့မှမေးမရပါဘူးအဲဒါကြောင့်ကုသူတွေပြုပါရဲ့သားရည်မြမြသူသားကမြန်မာလည်းကြည့်မှာပဲဘယ်ကုန်ပြီဟဲ့ ကြီးရဲ့ဗျာဒီမပြလို့ကိုမပြတ်တာမှန်လားဗျာမှန်ပါဗျာဒီမှာအပြတ်တင်တာမတင်လို့ခရလို့ကိုမပြတ်ဘူးဟုတ်ပါတော့ဒီသေးတာတော့မဆုံးသေးဘူးကြတော့ဆုံးလားဆုံးပါဗျာဒီတော့သေးတယ်မဆုံးဘူးခဲမှန်လားဗျာဟုတ်တောင်းပြောတဲ့တင်နဲ့မပေါဘူးဒီလေမပေါဘူးလားဟင်ဟုတ်ပါဗျာတို့ဟာဟိုဘာတော့မြမလင်းတို့ဘာတော့ကြီးမုံတို့ဖတ်တော့တွေ့နေရတာဟုတ်ပါဗျာဟင်ဟင် ဒီတနေ့မှမေးမရပါဘူးဘယ်နဲ့နေ့ညာနဲ့နေ့နဲ့ကိုပြည့်ရလို့ဘယ်မှာဆုံးသေးလို့လို့ဆုံးပါဘူးဆုံးပါလေဟုတ်ပါဟုတ်တယ်အဲ့လိုကမုတ်တိပါယုံကလို့ဖြစ်ရအနာလေရောဒါလူလို့ဘယ်လိုအကျိုးကြီးရမယ်ဘာကြီးဖြစ်ရမယ်အမျိုးကြီးရမှန်ပါဗျာမှန်ပါဗျာချုပ်အောင်လူမချုပ်ရလိမ့်ပါရောက်မှန်ပါဗျာဒီလိုချုပ်အောင်လူမလည်းစေရနာကတို့ဘာလားလောင်းရိပ်ကျင်းတဲ့အတွက် ပြတ်ပြတ်တော့ပြတ်ပြတ်မှန်ပါဗျာဒါကုသိုလ်ရောက်တော်သူကြီးခေါ်တယ်မှန်ပါဗျာဟေးဟေးကုသိုလ်ရောက်တော်သူကြီးအဲ့ဒီကုသိုလ်ကအကျိုးပေးတဲ့ဘဝကြတိခတိခပါလိမ့်မယ်အဲ့ဒါကိုဗမာတွေကြတော့တထေသူကြီးကတော့သေသေးလို့ရေးတယ်တိခပါဠိကလေတိခပါဠိကိုဟိုမြန်မာနဲ့ဟိုမြန်မာသက်ပြန်လိုက်တော့သေသေးအဲ့ဒီကနေခုတော့သူသေးဖြစ်သွားတယ်ပါဠိတိခတိခတိခဆိုတာက တို့ပဋိသန္ဓေရကြတဲ့ကရွှေဘုံကြငွေဘုံကြကြသွားမှန်ပါပါတတိအိမ်သွားပြီးတော့ပဋိသန္ဓေယူပါတာလေမှန်ပါပါဟင်ငွေခင်ကတည်းကသူကညတ်နေပြီကိုငွေလာတော့တဲ့တခါတည်းထိန်တော်တွေဘာတွေနဲ့တခါတည်းကြအနန္တထားတာထင်တယ်မှန်ပါပါဟင်ဘာမှအဲ့ဒီကနေလူလမ်းပြောက်တဲ့စိန်ကြီးသူဘာမှရှာဖို့မလိုဘူးတောင်းတဖို့လည်းမလိုဘူးကြောင်းကြဖို့လည်းမလိုဘူးဟဲ့မှန်ပါပါဗျာတစ်ထေတစ်ထေ တောင်းတတယ်ဆိုတဲ့ကတောကတင်တယ်နော်အဲတဏှာတင်တယ်နော်တောင်းရတယ်ဆိုတဲ့ကတောကလေအဲဒီကလူကျင်တော့မရရင်လည်းတောကတင်ပါပဲလူကျင်တာရရင်လည်းဟိုထိမ့်သိမ်းမှုရတောကတင်ပါလေတောင်းတမှုတောင်းကြမှုတချို့မှရှိတယ်တချို့မှမရှိဘူးအဲသူရှာထားတာမှမဟုတ်ဘူးလူတို့ကတည်းကဥပိ္ပခသိမ့်တယ်လူထားတာဟုတ်နော်ဟုတ်နော်လူတို့ကတည်းကဥပိ္ပခသိမ့်တယ်လူထားတဲ့အတွက်ဒါပစ္စည်းဝင်လာလဲမပြုံးဘူးထွက်သွားလဲမဲသိမ့်ရှိ မှန်ပါဗျာသုံးလုံးတကုတုကသွားတယ်ကုတုရှင်ကုတုရှင်ဟုတ်နော်ကုတုတော့အောင်ထူထားတဲ့ပုဂ္ဂိုလ်ရဲ့အားရဟုတ်နော်ဒါတော့ကဟိုပစ္စည်းပေါ်ကိုခံတိုက်ကြီးတွေပေါ်ဟိုတို့ဘာတို့ချွေတွေငွေတွေပေါ်ဒါတွေခံစားတယ်သူရှာထားတာမဟုတ်ပဲမျိုးချင်းတို့တို့ကြီးပါရှိတယ်သူရှာထားတာမဟုတ်ပဲသူနောက်ကပါတဲ့စေတနာခံအကျိုးက လာပြီးပေးလာခြင်းတယ်မှန်ပါပါဘာမှကြာဖို့လူဘူးမှန်ပါပါနော်အဲ့တော့နှမျိုးစရာဟောရှိဦးမလားရှိပါဘူးလူရဲ့ရင်ကုန်ရှိနိုင်ဖက်ဟောဝင်းတနခါလိမ့်နဲ့ပြုံးမပြဘူးအထွက်ဦးမဲတုတ်နဲ့မဲ့မပြဘူးဟာဟာသိနေလူထားတာမှန်ပါပါနာလေးရနဲ့လူထားတာမဟုတ်ဘူးလားမှန်ပါပါတော့နော်ကိုလာရှုမမှုနဲ့ငါဟိုတူပုဂ္ဂိုလ်အဲဒိဋ္ဌိနဲ့တဏှာကိုဖြတ်ပြီးတော့တတိနဲ့ဟိုဖြတ်တာတာပြီးတော့လူထားတဲ့ပုဂ္ဂိုလ်ဟင် အဲ့တော့ချီမွေးမီးမလောက်လဲမွေးမီးမလောက်ထင်တယ်ဟဲ့အာမတောင်းတတရားလည်းမလို့ကြောင်းကြတရားလည်းမလို့အဲ့ဒါတထေးခဲ့တို့ဟာဒီတထေးတွေကတကြွယ်တွေလားဟုတ်ကလားဗျာဘာလာကိုစိတ်ကူးတာလားတကယ်ထေးနေလားဟင်ဟင်ငယ်လေးလေးမှတောင်းတမှုကြောင်းကြမှုမပါတော့ဘူးလားဗျာဟင်ဟောဗျာတတိကတစ်ဆင့်ရာထူးတော့သွားတာဘာလို့လဲမှာ အာသိမမသိရသေးဘူးဟင်ဟင်မသိရသေးဘူးဟုတ်ကလားဗျာကဲဘယ်နဲ့တော့တို့တို့ဒီကနေ့ခုလာတူတဲ့ဟာတွေကတထေးဖြစ်ချင်တာလားတကြွဖြစ်ချင်တာလားတထေးဖြစ်ချင်တာပါဗျာပြောတာပြောတာပြောတာဟုတ်တထေးတို့လုံနေတာလားတကြွလုံလုံနေတာလားတကြွလုံတကြွလုံပါဗျာဒီကူကြီးမျိုးပြောတော့မလို့ဟုတ်လားညာမယ်ဟင်းတော့ငါသိတယ် အတွင်းကိုမေးမှာအတွင်းကိုမေးမှာနေအကြောင်းအတွင်းကိုကြည့်ဟင်နေအကြောင်းအတွင်းကိုကြည့်ကုသနိုင်ကြီးဘယ်နဲ့တော့သူတထေးလုံးလုံးလာလားခုတကြွယ်လုံးလုံးထားလားဟုတ်ကဲ့ဟာဟုတ်ကဲ့ဗျာဘယ်တော့ပြမေးတော့ဟုတ်တာဟုတ်ကဲ့ဟုတ်ကဲ့လုံးတယ်လို့ဖြစ်တာခင်းလာတယ်ဗျာဟင်ဟင်အတွင်းလူပဲခဏအကြောင်းပြနေမှာပါဗျာဟင် မမိကြနော်မှန်ပါဗျာဒါကိုသူပုဂ္ဂိုလ်ပါပဲရှိပါသေးတယ်မှန်ပါဗျာဘာလို့သူကျင်တာလို့ဟုတ်ကလားငါကိုသူပုဂ္ဂိုလ်တော့ပါစေဟုတ်ကလားဗျာသာသနာနဲ့ကြုံတုံးလာဟိမှန်ပါဗျာလူဖြစ်တုံးလေးကိုကုသိုလ်စစ်စစ်ကလေးရွေ့ယူသွားကြပါမှန်ပါဗျာတရဏဂုံမှာလဲတရဏဂုံစစ်စစ်ကလေးထောင်သွားကြပါမှန်ပါဗျာကဲသွားကြသူကြမော